ထိုင်တရားထိုင်ကြမယ်ယောဂီတို့ခုနဘုန်းကြီးပြောတဲ့နည်းလေးတိုင်းထိုင်ရုံပါပဲခုနထိုင်နည်းကိုဘုန်းကြီးစနစ်တကျပြောခဲ့ပါပြီဒီမိခွေးထိုင်လို့ရပါတယ်ခြေတော်နှစ်ဘက်မထပ်စင်းနဲ့အဲလိုခါဖြောင်းဖြောင်းထားခေါင်းမမထားလက်နှစ်ဘက်ကိုထပ်ထားပူလို့ရင်လည်းကောင်းလက်ကမှလက်တော့ဝါလေးခံတိတ်ပူလို့ရင်တော့ဒူဘောပေါင်ပေါင်တင်ထားပေါ့ပြီးတဲ့အခါကျတော့ မှတ်နေကြယောဂီပုဂ္ဂိုလ်တွေလည်းပါပါတယ်ဒီတော့ကိုရှုမှတ်နေတဲ့ကမ္မထာဘုန်းကြီးမပြစ်ပယ်လို့ပါကိုအာတန်တဲ့ကမ္မထာမှတ်ပါနောက်ပိုင်းကျဘုန်းကြီးလမ်းကြောင်းတက်ပေးပါမယ်ခုတော့ဘုန်းကြီးတို့အများကြီးမတင်နိုင်သေးတော့ဒီလောက်ပဲတချို့အသက်သမားများကြတော့ဝင်လေထွက်လေကိုစပြီးတော့ရှုမှတ်လို့ရပါတယ်ဝင်လေထွက်လေရှုမှတ်တဲ့ပုဂ္ဂိုလ်များကြတော့ခုနလိုမှတ်ထားမယ်ဝင်လေထွက်လေကဒီတိုင်းကြည့်လို့မရပါဘူးထိတဲ့နေရာလေးသတ်မှတ်ပါတယ်ထိတဲ့နေရာလေးအားဆိုင်ကြည့်ပြန်ရင်လည်း ပူတာတွေအေးတာတွေတောင်းတာတွေတင်းတာတွေဖြစ်တော့ဓကမထံဖြစ်သွားပြန်ရောဒါမျိုးဖြစ်တတ်တယ်အဲတော့ဓကမထံမဖြစ်ရအောင်လေရတော့ထီးတဲ့နေရာကြည့်မှသိတော့ထီးတဲ့နေရာလေးတော့တတ်မှာတာပေါ့နော်ထီးတဲ့နေရာမှာတော့စာပေများမှာတော့နှာသီးပြနှုတ်ခမ်းများဒီလိုပဲသုံးပါတယ်ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာများတော့နှုတ်ခမ်းများကိုမထိစေချင်ပါဘူးဘာဖြစ်လို့လဲဆိုတော့ဓာတ်ကမ္မဋ္ဌာန်းပြောင်းသွားမှာဆိုတဲ့အတွက်နှုတ်ခမ်းများမထိအောင်လုပ်ရပါတယ်ခိုင်းပါတယ် ဒုက္ခများမတည်အောင်ဘာခိုင်းလဲဒီနှာခေါင်းနဲ့နှုတ်ခမ်းကြားပေါ့နော်အမြောင်းလေးရှိအမြောင်းလေးရလဲကောင်းတော့စိတ်လေးကတ်ထားပါဒီအဟောင်းသမားတွေကတော့ဘုန်းကြီးတန်ဂရုမဆိုင်ပါနဲ့ဥပ္ပခါကြီးကိုယ်အလုပ်ကိုလုပ်ပါကိုကအသက်သမားတွေအတွက်ရည်ရွယ်ပါတချို့ကြလဲဒီနေ့မှဝင်လာတာမျိုးတွေရှိလို့အဲကြောင့်ဘုန်းကြီးမှတ်နည်းကိုခဏခဏစပြန်ပြန်ပြောရပါ နှုတ်ခမ်းကိုမထီအောင်ဒီမြောင်းလေးရှိတယ်မြောင်းလေးရဲ့အလဲကောင်လောက်မှာစိတ်လေးကတ်ထားပါအဲ့ဒီအလဲကောင်လောက်ကနေစရှူပါနှုတ်ခမ်းမထီစေချင်တာနှုတ်ခမ်းတင်းတာတွေတောင်းတာတွေပူတာတွေအေးတာတွေတိသွားရင်ဓကမ္မဏပြောင်းပါနှုတ်ခမ်းကြီးကိုလည်းတင်းတင်းကြီးစုမထားပါနဲ့တင်းတင်းစုတိုင်းလည်းဓကမ္မဏပြောင်းသွားတတ်ပါနောက်တစ်ခုကတော့သွားတွေကိုဓာစီမထားပါနဲ့သွားတွေကိုဓာစီထားလိုက်နဲ့ ဓကမထံပြောင်းသွားတယ်မဟာမာကြီးသွားတွေ့တော့ဓကမထံပြောင်းသွားဒါကြောင့်ဘုန်းကြီးတော့မထိစေမသိစေခြင်းဘူးခုနလိုနှုတ်ခမ်းနဲ့နှာခေါင်းကြားလွယ်ကောင်တော့ညောင်းလေးပေါ်မှာပွိုင်လေးထားစိတ်လေးအိနာကတ်ထားကတ်ထားပြီးပုံမှန်ရှူသွင်းနေအောင်လည်းမလုပ်နဲ့ညောင်းလည်းမလုပ်နဲ့ပုံမှန်လေးရှူသွင်းနှာခေါင်းဝတိအဲဒီမှာပဲနာသီးပြမထိပါဘူးနှုတ်ခမ်းများနာသီးပြစာပေမှာဒီလိုသုံးပါတကယ်တကယ်ကျတော့ နာသီပြထိတဲ့ပုံကိုရှိတယ်မရှိမထိတဲ့ပုံကိုရှိတယ်သူတင်ဘုန်းကြီးတို့ရှေ့တိုင်းသားတွေじゃနှာခေါင်းကတိုးတယ်ပူတယ်ကြွားနာသီပြမထိဘူးနှာခေါင်းကထိတယ်နောက်တိုင်းသားတွေじゃနှာခေါင်းကြီးကိုခြုံပြီးကောက်တယ်အဲ့ဒီလိုပုံကိုမျိုးじゃထိနိုင်ပါပြီးတော့ကိုယ်အခြေအနေနဲ့ကိုကြည့်ပြီးမှတ်ရတာပေါ့နော်ကိုကနှာခေါင်းတိုးတဲ့ပုံကိုမျိုးဆိုတော့နာသီနှာခေါင်းပါပါပဲအတိလေးကကြည့် ဝင်လေးဟိုမှလေးရှိတယ်နှာခေါင်းဝထိပါပြန်ရှုထုတ်မယ်နှာခေါင်းဝမှာပဲထိနော်ပြင်ထွက်ခြင်းခုနကနှာခေါင်းနဲ့နှုတ်ခမ်းကြအလဲခေါင်းတော့ပါဒီ point ကဟိုဘက်မလွန်စင်းနဲ့စာပိုင်းတော့နည်းနည်းခက်တယ်ဗျနောက်ကြတယ်အဲ့ဒီနားလေးထားပြီးကတ်ရှုအင်မတန်ကောင်းတာကတ်သွားမှတ်လာတယ်လွယ်လာရှုရတာလွယ်လာအဲ့လိုပဲပုံမှန်လေးဝင်လေးနှာခေါင်းဝထိမယ်ထွက်လေးနှာခေါင်းဝထိ ဒီမှာလည်းတချို့ကနှစ်ပေါက်လုံးထိတာရှိတယ်တချို့ကလည်းတစ်ပေါက်တည်းထိတာရှိတယ်နှစ်ပေါက်လုံးထိတာသိလို့ရင်နှစ်ပေါက်လုံးကြည့်ပေါ့ဗျာတစ်ပေါက်တည်းဆိုရင်တစ်ပေါက်တည်းပဲကြည့်နေပေါ့အဲ့ဒါပိုကောင်းပါအဲ့လိုရှုမှတ်ရှုမှတ်ရင်လည်းစိတ်ကအပြင်ထွက်ထွက်ထွက်ထွက်သွားတတ်တယ်။စာမာကစားတော့ထွက်တော့ပါမယ်။ဘာဖြစ်လို့လဲဆိုတော့အခုမှစိတ်ကို ထိတ်ချုပ်တာကိုအရင်တော့မထိတ်ချုပ်တစ်သလုံးကသူ့အလိုချလွတ်ထားစိတ်ကိုသူ့လိုချလွတ်တော့ခုမှ ထိန်တော့လဲထွက်ထွက်ထွက်ထွက်သွားမှာပဲမာရင်နဲ့အတန်တွေကြားလာမယ်မမှတ်ပါနဲ့အဲ့ဒီစိတ်ကိုပြန်ပြဝင်လေထွက်လေကိုမအာရုံပြုတင်းအဲ့ပေါ်မှာပြန်ဆွဲတင်းအနံ့နေရလာတယ်မှတ်ဆရာမလို့ဘူး အလင်းရောင်တွေအစာရတခုကမြင်တယ်ဒါတွေလည်းမှတ်ဆရာမလို့ကိုယ့်အိမ်ကိုတော့ဒီမှာတော့ကြောက်စရာလန့်စရာအာယုန်တွေမတွေ့တာပေါ့ဗျာတော်တဲ့တောင်တွေတို့တယောက်တည်းတိတ်ဆိတ်နေရတဲ့နေရာတို့အဲ့လိုမျိုးဆိုရင်တခါတလေကြောက်စရာလန့်စရာအာယုန်တွေတွေ့တတ်ပါတယ်တွေ့လာရင်တော့သူ့ကိုမောင်းထုတ်လို့မရပါဘူးမောင်းမထုတ်ဘဲနဲ့မောင်းထုတ်တယ်ဆိုတာကတော့ဘုန်းကြီးတို့အန္တရာယ်ကင်းကာတာရွတ်တာကိုပြောပါတယ် တမ္ပုရိယုတ်တာတို့အန္တရာကင်းဂါထာယုတ်တာတို့ဒီလိုမလုပ်စေချင်ဘူးသူ့ကိုမေတ္တာပို့လိုက်ပါဘာကြောက်တာတို့အတန်ကြောက်တာလားအနံ့ကြောက်တာလားအစင်းကြောက်တာလားကြောက်တဲ့အာယုံပြုမေတ္တာပို့လိုက်အဲ့ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်နာမည်ဘာညာတော့မသိဘူးသူအာယုံပြုပြီးဒီပုဂ္ဂိုလ်ဘေယံခတ်တင်ငြိမ်းပါစေဒေါသခတ်တင်ငြိမ်းပါသိအများကြီးမဟုတ်ဘူးနှလုံးစိတ်ဝမ်းအချမ်းပါစေနှလုံးစိတ်ဝမ်းအချမ်းပါစေလေးလေးနဲ့နဲ့ထားပြီးပို့ ပို့ပြီးမှတကားကိုပြုလို့တာကုသိုလ်ကောင်းမှုမျှပေးဖို့ရတယ်။ငါဒီကနေ့ဒီမှာတရားထိုင်နေတဲ့ကုသိုလ်တွေရှိတယ်။သီလတွေစောင့်တည်ထားတဲ့ကုသိုလ်ရှိတယ်။တကူတရားလူတာငါဘာဘယ်သူ့ကိုဘယ်လိုလူတန်းတာကုသိုလ်တွေရှိတယ်။ဒီကုသိုလ်တွေကိုတင့်ကိုပေးပါတယ်။သင်ယူပါဝမ်းမြောက်ဝမ်းသာဖြစ်ပါ။ဒါလို့ခေါ်မှာမဟုတ်ပါဘူး။ तू ကဝမ်းမြောက်ဝမ်းသာဖြစ်မဲ့သဘောတူမဲ့လက်ခံမဲ့ तू ရသွားတာ။အဲ့ဒါဆိုရင်လည်း तू ကျင့်납သွားလိမ့်မယ်။ဒါမျိုးလုပ်ပြီနော်။ ဒီမောင်းထုတ်တာမျိုးမလုပ်အောင်ဒီဝင်လေထွက်လေလေးပါပဲပြန်ကတ်ပါလေဒါကနာရကျင်နာကြိုက်တာခဲတာတွေကပေါ်လာတတ်တယ်ဘာဖြစ်လို့ခါတိုင်းကလှုပ်ရှားနေတာလှုပ်ရှားနေဒီနာကျင်ကခဲမှသိမသိတာတနည်းအားဖြင့်ထိုင်ပြီးငြိမ်ငြိမ်ဆက်သက်သက်နဲ့ကြည်လာဟိုခန္ဓာကြီးရဟိုနာနာဒီနောက်ကဟိုနာအောင်ဒီနာအောင်နဲ့မျိုးစုံဖြစ်ပါတယ်အဲ့ဒါလည်းသီးခံရတာပေါ့နော် သိမခံနိုင်တော့နားလို့ရင်တော့ပြင်လို့ရပါတယ်ဝိပဿနာမဟုတ်တဲ့အတွက်မှတ်တရီနဲ့ပြင်စရာမလိုပါဘူးဒီတိုင်းပြင်လိုက်ပေါ့လေမှာပဲကတ်ကြည့်နေဘုန်းကြီးတို့ခဏခဏပြောတာရှိပါတယ်။ဘာလဲဆိုဘာအလုပ်လုပ်လို့တိခံရင်တရားနဲ့ဆက်ဆက်တယ်။သီလအခုလိုကျင့်စဉ်နေကျင့်ပြီးဆိုသီလကျင့်စဉ်မဲ့ကျင့်ခြင်းစိတ်တွေတည်ငြိမ်သမာဓိကျင့်စဉ်မဲ့ကျင့်ခြင်း အသိဉာဏ်တွေဖြစ်အောင်ပညာကျင့်စဉ်မဲ့ကျင့်ခြင်းခန္တီတရားဒီခန္တီတရားလိုပါလိုအပ်ပါတယ်ဒါကြောင့်မို့ဗာမိတ်ထားလဲဆိုတော့သီလသမารိပညာဏခန္တီပရဏကာရဏံသီလကျင့်နေကျင့်ကြံနိုင်ဖို့အတွက်သမာဓိကျင့်ကြံနေကျင့်ကြံနိုင်ဖို့အတွက်ပညာကျင့်နေကျင့်ကြံနိုင်ဖို့အတွက်ဘုန်းကြီးတို့တွေမှာသိခဏ်ဉာဏ်တရားလိုပါတယ်သိခဏ်ဉာဏ်တရားမရှိရင်တော့ဘုန်းကြီးတို့ကျင့်ဖို့အမြဲတမ်းခက်ပါတယ် ပြီးတော့အဲ့မှာပဲဆက်ပြောပါတဗ္ဗေဝကုသလဓမ္မခန္တရာရတဝဝတ္တိဘယ်ကုသိုလ်ကောင်းမှုမဆိုတဲ့သိခံနိုင်မှဘုရားလောက်နိုင်ပါလေတဲ့သိခံနိုင်အကုသိုလ်လောက်ဖြစ်နိုင်ပါလေသိမခံနိုင်ဘာကုသိုလ်မှမဖြစ်ဘူးသိမခံနိုင်တိတ်တိတာနော်ဒေါသနဲ့တုံ့ပြန်မယ်မာနနဲ့တုံ့ပြန်မယ်အကုသိုလ်ကြီးပဲဘုန်းကြီးတို့လည်းဖြစ်ခဲ့ပါတယ်ငယ်တုန်းကကျတော့ ဒါလေးတွေကိုတီးလာတဲ့အခါကျတော့ဒါတွေအကုသိုလ်တွေပဲအပြောနေလဲကျိုးမရှိဘူးအကုသိုလ်ဖြစ်တာများတာအကုသိုလ်ဖြစ်တာဒီတော့အဲ့ဒါလေးတွေကိုတတ်နိုင်မြတ်ထိမ့်သိမ့်နေကိုကောင်းတော့ထိမ့်သိမ့်နိုင်အဲလူရင်းကောက်ချက်ရှာပြောရင်တော့ဘာကုသိုလ်ပဲလုပ်လို့သိခံနိုင်မှကုသိုလ်ဖြစ်ပါတယ်ကုသိုလ်ရပါတယ် စာမကဆိုတာပုဂ္ဂိုလ်များအတွေ့တွေကပြင်ထွက်ထွက်ထွက်ထွက်ကအတွေ့ကလည်းမွေးတွေကတွေးလာဆိုအခုမှထိချုပ်လို့မရဘူးအတွေ့တွေသိများလာပြီဆိုရင် ရှူကျင်တဲ့စိတ်တွေသိပြီးရှူရတယ်ရှူကျင်တဲ့စိတ်တွေတချို့ကမသိဘူးပြမရှူဘဲနဲ့တက်အောင်ကြည့်လိုက်ကိုအဲ့မှာရှူကျင်တဲ့စိတ်ပေါ်လာရှူကျင်တဲ့စိတ်တွေသိပြီးတော့ဝင်လေရှူထုတ်ကျင်တဲ့စိတ်တွေသိမြန်တော့မလိုက်နိုင်ဘူးအဲ့ဒါတော့မကြည့်ပါနဲ့ရှူကျင်တဲ့စိတ်တော့သိရင်လုံလောက်ပါတယ် လူကျင်တဲ့စိတ်လေးကြည့်ပြီးတော့ဝင်လေထွက်လေဝင်လေထွက်လေအဲ့လိုအတိလေးကပ်ပြီးလဲရှုနိုင်တယ်ဒါတစ်မျိုးပေါ့နော်တကယ်လို့ဒီလိုမရှုတော့ဘူးဆိုရင်အရေးအတွက်လေးနဲ့မှတ်အရေးအတွက်လေးနဲ့မှတ်တဲ့အခါကျတော့ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ပေါ့လေးပေါ်မှာလဲစိတ်ကကပ်ရမယ်အရေးအတွက်ကလည်းမှား ဝင်လေထွက်လေအဝင်ကောထွက်ကောမှတက်လို့ရရတယ်နော်ဝင်လေထွက်လေတက်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးတက်ကနေ၈ခုတည်းအောင်ရေတွက်ပါပထမ၈ခုရအောင် ရေတွက်ရေတွက်လို့အောင်မြင်သွားရင်သဘောကျသဘောကျလိုက်ပို့ပို့ရေတွက်လို့ကောင်းလာတယ်နောက်အရာတွေနောက်အရာတွေမှာပို့ပြီးရေတွက်ချင်တဲ့စိတ်လေးအားကောင်းလာတယ် ဘာဖြစ်လို့ရှိခုရှိပြလဲဆိုမဂ္ဂင်၈ပါးကိုကုသိုလ်တဲ့အနေနဲ့မာတိပဏ္ဏတော့မှာဓမ္မစကြာတော့မှာပေါ့လေမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီတဲ့အကျင့်ဟာမှန်တယ်လို့ဒီလိုမိန့်ထားပါတယ်။ဒါကြောင့်ဘုန်းကြီးတို့ရှိခုရှိတွေ့ခိုင်းတယ်။ကြာကြာငါတို့6တို့ဒါတွေလည်းရေပြောလို့ရတယ်အကြောင်းနောက်တော့ပြောပါမယ်။ခုလောလောဆယ်ဖြစ်နေတဲ့ပြဿနာ ရှင်းနိုင်ဖို့ရည်ကြီးတယ် 10ခုရေတွက်ပါတင်းနေရင်လောက်ရတယ်နော်အစာပိုင်းကျစိတ်ကလွတ်ထားတော့သူကထွက်ထွက်ထွက်ထွက်ပါငါရအောင်လုပ်မယ်ဖြည့်ဖြည့်ဆရာတော်ကြီးတွေကတော့ပါမယ်သူတို့ကောင်းတရားဆိုသူတို့ကောင်းစိတ်ဓာတ်ရှိမှလုပ်လို့ရတယ် ဒီလိုကောင်းစိတ်ဓာတ်ရှိမှနားထောင်ခြင်းနဲ့စိတ်ကပေါက်တာဒီလိုကောင်းစိတ်ဓာတ်မရှိရင်ဒါတော်တော်လောက်ခက်တယ်လောက်ကိုမလုံနိုင်တာပေါ့ဗျာ သူတော်စိတ်ဓာတ်တွေဝင်နေတဲ့အချိန်ဘုံညောလူရောအတူတူပါပဲဗျာဟောငါတို့သူတော်ကောင်းစိတ်ဓာတ်တွေရှိနေတော့ဒါလေးလောက်ခွင့်ရပါတယ်လောက်ခွင့်ရပါပြီလေအဲလိုကိုယ့်အကူဝမ်းမြောက်ဝမ်းသာစိတ်လေးနဲ့ထားပြီးရှုမှအဲလိုလေလိုဝမ်းမြောက်ဝမ်းသာစိတ်လေးနဲ့မှတ်ရင်လည်းပိုကောင်းတယ်ဘုရားမြေစင်တော်ဆရာတော်ရတာဘုန်းကြီးတို့သင်ဘူးလေ။ဒီကတကတကကြရင်လည်းဟိုဝမ်းသာစိတ်လေးနဲ့ ရှုမှတ်တယ်ဒီလုပ်တွေဆိုသူတို့ကောင်းမှလုပ်နိုင်တာတာမန်ပုဂ္ဂိုလ်တွေမလုပ်နိုင်ဘူးငါသူတို့ကောင်းလုပ်တွေလုပ်ခွင့်ရပြီဒီလိုလုပ်ခွင့်ရတော့ငါစ조사ကြီးလုပ်မှာပဲအဲ့လိုသူတို့ကောင်းစိတ်ဓာတ်တွေထားပြီးလုပ်ကြည့်နော်ဘုန်းကြီးနဲ့ဘုန်းကြီးကိုအဲ့လိုသင်ခဲ့ဘူးပါဒီတိုင်းမှာခုယောဂီတွေကိုယ်မှာသူတို့ကောင်းစိတ်ဓာတ်တွေဝင်နေတဲ့ချိန်လေးပါလုပ်ခွင့်ရဒီလိုဝမ်းမြောက်ဝမ်းသာစိတ်တွေထားပြီးမှတ်ကြည့်လိုက် မခံအောင်နိုင် ပြင်လို့ရတယ်နော်ချိုကြိတ်မိတ်ပြီးထိုင်တာမျိုးတရားရှုမှတ်တဲ့အခါကျလောဘမဖြစ်စေအောင်ဒေါသသမထရှုယူဝိပဿနာရှုယူလောဘဒေါသမဖြစ်အောင်ရှုတတ်လောဘဖြစ်နေပြီဒေါသဖြစ်နေပြီဆိုရင်အဲ့ဒါအဲ့ဒီနေရာမှားတယ်ပေါ့ကိုယ်မှာပခန္ဓာဖြစ်လာပြီဒီခန္ဓာအားလည်းမရှိသေးဘူးမှတ်နေအားလည်းမရှိသေးဘူးပြင်ပေါ့ နောက်ပိုင်းကျဘုရင်ဒီဝိညာဉ်နုပါဒနာလည်းတေချာပြောပါပြပါမယ်ခုတော့ဒီလိုပဲတာမန်လောက်ပဲရှုကြည့်အောင်ပေါ့ခန္ဓာရင်ပြင်မှာလောဘကြီးပျောက်လို့တဲ့စိတ်တွေမဖြစ်စေနဲ့ပျောက်လို့တဲ့စိတ်တွေမပြန်မပျောက်ပြန်တော့ဒေါသတွေဖြစ်တတ်တယ်ဒီလိုစိတ်မျိုးတွေလည်းမမှားရအောင်လောဘမဖြစ်ဒေါသမဖြစ်တဲ့နည်းနဲ့မှားရအောင် သမထမမဝိပဿနာမမလောဘတွေနဲ့ရှင်တွဲမှတ်နေပြီဒေါသတွေနဲ့ရှင်တွဲမှတ်နေပြီဆိုရင်ဘုရားတို့လုံကအဲလွယ်တော့တာပဲလောဘဆိုတာပျောက်လို့တဲ့စိတ်နဲ့မှတ်တော့ဒီဝိညာဉ်ကိုကြောခြင်းနဲ့ပျောက်ခြင်းနဲ့လွတ်ခြင်းနဲ့ဒီလိုလောဘစိတ်နဲ့မှိုင်းနဲ့လွယ်မှားပြန်ဒီလိုမှတ်ပြန်တော့သမားရီကလည်းမကောင်းခံလည်းမခံနိုင် ဒေါသတွေဖြစ်စိတ်ဓာတ်တွေကြောက်ဟိုငါတို့တရားရမယ့်ပုဂ္ဂိုလ်ဟုတ်တော့ဟုတ်ဟာမတူပါဘူးဒီစိတ်ဓာတ်တွေကြာတာမျိုးအဲ့ဒီလိုမှတ်နေပြန်တယ်ဒီနေ့ကလွဲပြန်တာအဲ့လိုလည်းမမှတ်ရ နောက်တစ်ခုဘုန်းကြီးတို့ယောဂီများဒီလိုတရားနဲ့နေတာအချိန်ကိုတန်ဖိုးရှိအောင်အသုံးချနေတာဖြစ်ပါတယ်။များသောအားဖြင့်ဘုန်းကြီးတို့ဘုန်းကြီးတွေပါဝင်ပေါ့နော်။ဒီကြတာများအချိန်ကိုတန်ဖိုးမရှိဘဲနဲ့ကုန်းနေတာများတယ်။တန်ဖိုးရှိတယ်ဆိုတော့ဘာဖြစ်လို့ပြောနိုင်လဲဆိုတရားထုတ်တယ်ဆိုတော့တတိလေးနဲ့ အာယုတခုမှကတ်နေအောင်လုပ်တာတတိလေးနဲ့စောင့်ကြည့်တတိလေးနဲ့စောင့်ကြည့်တာဒါတတိဆိုကုသိုလ်ရာမှာဖြစ်တယ်ဒီတတိလေးနဲ့စောင့်ကြည့်နေဝိရိယတမဝိုင်မလည်းပါတယ်ကြောင့်ကြဆိုင်ပေးဒါကုသိုလ်တွေပဲတမဝိုင်မကောင်းတဲ့အာယုံမှာတတိကောင်းလို့တော့ ကောက်အောင်တမ္မာဝိမာအကြောင်းကြားဆိုင်ပြတတိကတော်လိုက်တမ္မာတတိတွေဖြစ်တမ္မာတမာတွေဖြစ်အဲကုသိုလ်တွေပဲမကောင်းတဲ့တွေးဝင်ဦးတော့တောင်းတတိလေးနဲ့ကြည်လိုက်တော့ဒီမကောင်းတဲ့တွေးရရက်သွားတယ်ကုသိုလ်ဖြစ်သွားတယ်ချိန်တိုင်းချိန်တိုင်းဘုန်းကြီးတို့ကကုသိုလ်နဲ့ချိန်ကုန်စီတာပေါ့နော်ဒါကြောင့်တန်ဖိုးရှိအောင်သုံးချပြီးနေတဲ့အတွက် ဓမ္မိုးရှိအောင်အသုံးချနေတော့ကိုဘဝကိုတည်နေတာပြန်ကြည့်ရင်ဓမ္မိုးမရှိတဲ့ချိန်တွေကများတာတတိလွတ်ပြီးနေတဲ့ချိန်တွေကများတာတတိနဲ့နေတဲ့ချိန်ကဓမ္မိုးရှိတာပဲတတိလွတ်နေတဲ့ချိန်ကဓမ္မိုးမဲ့တာ တတိလွတ်နေသေးတာနဲ့တူတူပဲဆိုဘုရားမိတ်တတိလွတ်ရှိနေတဲ့ပုဂ္ဂိုလ်ကမသေးရရောက်ရနိဗ္ဗာန်မသေးရနိဗ္ဗာန်ကိုရောက်နိုင်တယ်တတိလွတ်နေတော့ဘဝတွေဘဝတွေတည်တဲ့ဘဝတွေထပ်ထပ်ထပ်ထပ်ရနေဦးမှာပဲကြုံနေဦးမှာအကြောင်းစ조사ပြီးတော့တတိလေးနဲ့ကောင်းလို့ရတယ် မတ်မဆာပုဂ္ဂိုလ်များကစိတ်ထင်ရခက်ပါ စိတ်ကထွက်ထွက်ထွက်ထွက်သွားတတ်ပါတရားလုံးလုံးတဲ့ခါကျတော့တရားပေါ်မှာလေယူသည်လေးစားစိတ်တွေထားမှဒါမှတရားအသိဉာဏ်နဲ့ရနိုင်တယ်ကိုလုံးလေတရားလေးပေါ်ယူသည်ဟောငါသူတော်ကောင်းတရားတွေလုံးသူတော်ကောင်းအကျင့်တွေကျင့်နေတာ အဲလိုစိတ်လေးမွေးပြီးတော့ကိုယ်စိတ်လေးကိုတန်နေမြပြန်ထိန်ရအောင်နောက်အခြားပုဂ္ဂိုလ်တွေပေါ်မှာလည်းယူသည်ပြေစားစားရှိရယူသည်လေးစားစိတ်ရှိမှတရားရ တရားထုတ်တဲ့ပုဂ္ဂိုလ်ချင်းချင်းမိသားစုချင်းချင်းတငယ်ချင်းချင်းချင်းပြောဆိုတာအခါလဲယုတ်သေးလေးစားစိတ်ရှိရတယ် မယုံသေးဘူးဆိုတာတကယ်တော့ကောက်ချက်ချခြင်းတော့မာနပေါ့ရပစ္စည်းရှင်ပစ္စည်းမှန်ပညာတိုင်းပညာမှန်ဒီမှန်နေတတ်တာအာနာကြီးအာနာမှန်ဒီမှန်နေတတ်နေလည်းတရားရဖို့ခက်တယ်တရားရှုမှတ်တယ်ဆိုဒီမှန်နေကြဖို့အတွက်ကျင့်ရ မာနီတက်နေပဲဒီခါကျရင်စိတ်ဓာတ်ကအောက်တန်းလိုလိုကြာသွားတော့ကိုယ့်အကိုယ်တော့မန်ရှိနေမန်တက်နေဟုတ်ပြီထင်တယ်တရားလေးထီထီမိမိဆင်ញံနှလုံးသွင်းနေတော့ဘာမှမမဖြစ်ပါဘူး တတိတွေအာကောင်းနေတတိတွေကတ်နေလည်းဘာမှမဖြစ်ပါဘူးတတိလွတ်သွားနေပြိုင်နေမန်ကပြန်ဝင်လာပြောတဲ့နေရာလည်းမန်ပါတယ်လှုပ်တဲ့နေရာလည်းမန်ပါတယ် တရားတရားသိသွားတရားရှိသွားမန်ကလိုလိုကြသွားတကယ်သူလိုကောင်းကြီးတွေကြမန်ရဲ့အပြစ်ကိုမြင်တော့မာမနာရဲ့အပြစ်ကိုမြင်တော့မန်ကိုတမင်ကချိုးကြတယ်နှိမ်ကြတယ်ခြားကြဘုရားတမန်ပုရုဇေနေရတော့မန်ရဲ့အပြစ်ကိုမမြင်ဘူးမသိဘူးနားမလဲဒီတော့မန်ကို တမင်ကတင်းနေကြတယ် ကံရပါပြီဗျာယောဂီတို့အလုံးကိုဒီလိုသူတော်ကောင်းတရားတွေစ조사တုံးနဲ့မြဝမ်းမြောက်ဝမ်းသာသာဓုခေါ်ပါတယ်ဗျာသာဓုသာဓုသာဓု